တုတ်တန်ချံအခန်းကြီး9ခန်းငယ်1မှ14ငါသားတင်းဒီတမာတတိရှိ၍တင်းဤနှုတ်ခမ်းသည်တိတ်ပံတက်ကိုစောင့်မိအကြောင်းငါပညာကို မှတ်ကျုံး၍ငါပေးသောဉာဏ်တို့တင့်နာကိုလှဲ့လောအကြောင်းမူကားအမျိုးပြတ်သောမိမဤနှုတ်ခမ်းသည် ပြားလဖို့ကဲ့သို့ယူတတ်၍သူပြောသောစကားသည် စီထက်ချောတော်လဲအဆုံး၌ကားသူသည်ဘင်ခါရွက်ကဲ့သို့ခါ၍တန်လျက်နှင့်အမျှထက်၏ သူ၏ခြေတို့သည်တေခြင်းသို့ဆင်း၍သူသွားရလမ်းသည်မရဏနိုင်ငံသို့ရောက်တတ်၏တင်သည်အသက်လမ်းကိုမဆင်ခြင်ရအောင်သူထုံးစံဒလေတို့သည်တရွေ့၍ပြောင်းလဲသဖြင့်တင်သည်နားမလည်နိုင်ရတို့ဖြစ်၍ငါသားတို့ငါစကားကိုနားထောင်ကြလော့ငါဟောပြောချက်တို့ကို မပယ်ကြနှင့် ထိုတို့သောမိမကိုဝေးစွာရှောင်သွားလော့သူနေရာတကားဝသို့မချင်းနှင့်သို့မဟုတ်တင်သည်ဂုံတရေကို သူတပား၌၎င်း ကိုအသက်ကိုကြမ်းတမ်းသောသူတို့၌၎င်းအပ်လိမ့်မည်တပားမျိုးသားတို့သည်တင်ဤစည်းစိမ်နှင့် ပြေဝကြလိမ့်မည်တင်လုတ်၍ရသောဥစ္စာသည်တပားမျိုးသားအိမ်သို့ရောက်လိမ့်မည်နောက်ဆုံး၌တင့်အသားတင့်ကိုယ်ကာယဆွေးမြေသောအခါငါသည်တွင်တင်ခြင်းကို မုန်းလေပြီတကားဆုံးမခြင်းကို စိတ်နှလုံးထဲမှ မထီမဲ့မြင်ပြုလေပြီတကားငါဆရာတို့၏စကားကို နားမထောင်ဘဲငါအားသွန်သင်သောသူတို့၏စကားကို နားမခံဘဲနေလေပြီတကားစီဝေသော ပရိသတ်များအလယ်၌ဒုစရိုက်မျိုးကို ကုံစင်လူသည်တိုင်အောင်ငါပြုလေပြီတကားဟုမိတမ်းရလိမ့်မည်အငယ်၅မှ23ကိုဆိုင်သော ရေအိုးကိုတုံး၍ကိုရေတွင်တက်ကထွက်သောစမ်းရေကိုတောက်လော်တင်ဤစမ်းရည်များပြား လမ်းများအနားမှစီးသောမြစ်များဖြစ်စေလော့တပားမျိုးသားနှင့်ပေါင်းဖက်၍မဆိုင်စေဘဲကိုတပားသည်သာဆိုင်စေလော့တင်းဤစံရည်တွင်၌မင်္ဂလာရှိစေ၍အသက်အရွယ်ပြိုစင်ကာလပေါင်းဖော်သောမယားနှင့်အတူပျော်မွေ့လော့သူသည်စုံမဲ့တတ်သောတမင်မှနှစ်လူပွဲသောဒီယမကဲ့သို့ဖြစ်၍သူ၏သားမြတ်တို့သည်တင်းအလိုဆန္ဒကို အစဉ်ပြေစေ၍သူကိုချစ်သောစိတ်နှင့်အစဉ်ရင်မှုလျက်နေလော့ ငါသားတင်သည်အမျိုးပြတ်သောမိမနှင့်အဘယ်ကြောင့်ယင်မှုသနည်းပြည်စာမ၏ယင်ဘတ်ကိုအဘယ်ကြောင့်ဖဲ့ရန်သနည်းလူသွားလာသမျှသောလမ်းတို့သည်သာရဖျားမျက်မှောက်တော်တို့၌ရှိကြ၍သွားလာသမျှသော အချင်းရာတို့ကိုစူးစမ်းတော်မူ၏အာဓမလူသည်မိမိပြုသောဒုစရိုက်အပြစ်ဖြင့်ဖမ်းမိခြင်းမိမိအပြစ်ကြိုးတို့ဖြင့်ချီနှောင်ခြင်းကို ခံရလိမ့်မည်သူသည်အလွန်မိုက်သောကြောင့်မှားယွင်း၍ တုန်တင်ခြင်းကိုမခံရဘဲတည်သွားရလိမ့်မည်